ရှမဿဲခရစ်ဝင်အခန်းကြီး21အငယ်1မှ5ယေရုရှလင်မြို့အနီးသို့ချဉ်း၍တံလွင်တောင်ခြေရင်း၌ဗက်ဖာဂေရွာသို့ရောက်ကြသောအခါယေရှုသည်တပည့်တော်နှစ်ယောက်တို့ကိုဆေလွတ်၍သင်တို့ရှေ့၌ရှိသောရွာသို့သွားကြထိုရွာ၌ချီနှောင်လျက်ရှိသောမြဲမနှင့်မြဲကလေးကိုသင်တို့သည်ချက်ချင်းတွေ့လိမ့်မည်မြဲကြိုးကိုဖြည့်၍ငါထံသို့ဆောင်ခဲ့ကြသူတစ်ပါးသည်သင်တို့အားဇုံတစ်ခုကိုဆိုလျင် သခင်အလိုရှိသည်ဟုပြန်ပြောကြလော့။ထိုသို့ပြောလျှင်ထိုသူသည်ချက်ခြင်းပေးလိုက်မည်ဟုမှာထားတော်မူ၏။ထိုအကြောင်းအရာမူကား၊သင်၏အရှင်မင်းကြီးသည်မြည်းမနှင့်မြည်းကလေးကိုစီး၍နူးညံ့သိမ်မွေ့သောစိတ်နှင့်သင်ရှိရာသို့ကြွလာတော်မူသည်ကိုကြည့်ရှုလော့ဟုဇိအုန်သတို့သမီးအားပြောကြလော့ဟူသောပရောဖက်၏နှုတ်ထွက်ပြည့်စုံမည်အကြောင်းဖြစ်သတည်း။ 11တပည့်တော်တို့သည်သွား၍အမိန့်တော်အတိုင်းပြုသဖြင့်၊မြည်းမနှင့်မြည်းကလေးကို ဆောင်ခဲ့၍မြည်းကျောပေါ်မှာမိမိတို့အဝတ်ကို တင်ကြပြီးလျှင်၊ကိုယ်တော်သည်စီးတော်မူ၏။အတိုင်းမသိများစွာသော လူတို့သည်မိမိတို့အဝတ်ကိုလမ်း၌ခင်းကြ၏။အချို့တို့သည်သစ်ကိုင်းသစ်ခက်များကိုခုတ်၍လမ်း၌ခင်းကြ၏။12ရှေ့နောက်လိုက်သွားသော အခြံအရံတို့က ဒါဝိဒ်၏သားတော်အားဟောရှနဖြစ်စေသတည်း။ထာဝရဘုရား၏အခွင့်နှင့်ကြွလာတော်မူသောသူသည်မင်္ဂလာရှိစေသတည်း။ကောင်းကင်ဘဝဂ်ဝယ်ဟောရှနဖြစ်စေသတည်းဟုကြွေးကြော်ကြ၏။ယေရုရှလင်မြို့သို့ ဝင်တော်မူသောအခါ၊တမြို့လုံးအုတ်အုတ်သဲသဲဖြစ်၍၊ဤသူကားအဘယ်သူနည်းဟု မေးမြန်းကြလျှင်၊လူအစုအဝေးတို့က၊ဤသူသည်ဂါလိလဲပြည်၊နာဇရက်မြို့၌ပေါ်ထွန်းသောပရောဖက်ယေရှုပေတည်းဟုပြောဆိုကြ၏။ ။အငယ်၁၂မှ၁၇ယေရှုသည်ဘုရားသခင်၏ဗိမာန်တော်သို့ဝင်တော်မူပြီးလျှင်၊ဗိမာန်တော်၌ရောင်းဝယ်သောသူအပေါင်းတို့ကိုနှင်ထုတ်၍၊ငွေလဲသောသူတို့၏ခုံများကို၎င်း၊ချိုးငှက်ရောင်းသောသူတို့၏ထိုင်နေရာကို၎င်းတွန်းလှဲတော်မူလျက်၊ငါ့အိမ်ကိုဆုတောင်းရာအိမ်ဟူ၍ခေါ်ဝေါ်ကြလတံ့ဟုကျမ်းစာ၌လာသော်လည်း၊သင်တို့သည်ထိုအိမ်ကိုထားပြတွင်းဖြစ်စေကြပြီတကားဟုမိန့်တော်မူ၏။ ထိုအခါဗိမာန်တော်၌မျက်စိကန်းသောသူ၊ခြေမစွမ်းသောသူတို့သည် အထံတော်သို့လာ၍သူတို့အနာရောဂါကိုငြိမ်းစေတော်မူ၏။ကိုယ်တော်ပြုတော်မူသောအံ့ဩဘွယ်အမှုတို့ကို၎င်း၊သူငယ်တို့ကလည်း၊ဒါဝိဒ်၏သားတော်အားဟောရှဏဖြစ်စေသတည်းဟုဗိမာန်တော်၌ကြွေးကြော်ကြသည်ကို၎င်း၊ယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာတို့သည်ကြားမြင်လျှင် အမျက်ထွက်ကြ၍၊ဤသူတို့သည်အဘယ်သို့ ပြောဆိုသည်ကိုကြားကြသလောဟုယေရှုအားမေးကြလေသော်၊ငါကြား၏။နို့စို့သူငယ်တို့နှုတ်ထဲမှကိုယ်တော်သည်ချီးမွမ်းခြင်းကို ပြင်ဆင်တော်မူသည်ဟူသော စကားကိုသင်တို့သည်တခါတရံမျှနို့စို့သူငယ်တို့နှုတ်ထဲမှကိုယ်တော်သည်ချီးမွမ်းခြင်းကို ပြင်ဆင်တော်မူသည်ဟူသော စကားကိုသင်တို့သည်တခါတရံမျှမဘတ်ဘူးသလောဟု မိန့်တော်မူ၏။ထိုအခါသူတို့ကိုထားခဲ့၍မြို့ထဲမှထွက်ပြီးလျှင် ဗေသနိရွာသို့ကြွ၍ထိုညဉ့်ကိုလွန်စေတော်မူ၏။18နံနက်အချိန်၌မြို့သို့ပြန်စဉ်တွင်ဆာမွတ်တော်မူ၏။လမ်းနားမှာသင်္ဘောသဖန်းပင်တပင်ကိုမြင်လျှင်၊ထိုအပင်သို့ကြွသွား၍အရွက်ကိုသာ တွေ့တော်မူသည်ရှိသော်၊ယခုမှစ၍အစဉ်မပြတ်သင်၌အသီးမသီးစေနှင့်ဟု မိန့်တော်မူလျှင်၊ထိုအပင်သည်ချက်ခြင်းသွေ့ခြောက်လေ၏ တပည့်တော်တို့သည်မြင်လျှင်၊သင်္ဘောသဖန်းပင်သည်ချက်ခြင်းသွေ့ခြောက်ပါပြီတကားဟုအံ့ဩ၍ဆိုကြ၏။ယေရှုကလည်း၊ငါအမှန်ဆိုသည်ကား၊သင်တို့သည်ယုံမှားခြင်းနှင့်ကင်းသောယုံကြည်ခြင်းရှိလျှင်၊သင်္ဘောသဖန်းပင်၌ပြုသကဲ့သို့သင်တို့ပြုနိုင်သည်သာမက၊ထိုတောင်ကိုပင် နေရာမှရွေ့လော့၊ပင်လယ်၌ကျလော့ဟုဆိုလျှင်၊ဆိုသည်အတိုင်းဖြစ်လိမ့်မည်။ယုံကြည်ခြင်းပါလျက်ပဌနာပြု၍ဆုတောင်းသမျှတို့ကို သင်တို့သည်ရကြလိမ့်မည်ဟုမိန့်တော်မူ၏။23ဗိမာန်တော်သို့ဝင်ပြန်၍ဆုံးမဩဝါဒပေးတော်မူစဉ်တွင်၊ယဇ်ပုရောဟိတ်အကြီးတို့နှင့် လူတို့တွင်အကြီးအကဲဖြစ်သောသူတို့သည် အထံတော်သို့ချဉ်းကပ်၍၊ကိုယ်တော်သည်ဤအမှုများကိုအဘယ်အခွင့်နှင့်ပြုသနည်း။ထိုအခွင့်ကိုအဘယ်သူပေးသနည်းဟုမေးလျှောက်ကြသော်၊24ယေရှုက၊ငါသည်တစုံတခုကိုမေးဦးမည် သင်တို့ဖြေလျှင်ဤအမှုများကိုအဘယ်အခွင့်နှင့်ငါပြုသည်ကိုငါပြောမည်။ယောဟန်၏ဗတ္တိဇံတရားသည်အဘယ်ကဖြစ်သနည်း။ဘုရားကဖြစ်သလော။လူကဖြစ်သလောဟု မေးတော်မူ၏။ထိုသူတို့သည်အချင်းချင်းဆင်ခြင်၍ဘုရားကဖြစ်သည်ဟုငါတို့ဖြေလျှင်၊သင်တို့သည်ယောဟန်ကိုအဘယ်ကြောင့်မယုံသနည်းဟု မေးလေဦးမည်။လူကဖြစ်သည်ဟုငါတို့ဖြေလျှင်လူများကိုကြောက်ရ၏။အကြောင်းမူကား၊လူအပေါင်းတို့သည် ယောဟန်ကိုပရောဖက်ကဲ့သို့ထင်မှတ်ကြ၏ဟုအချင်းချင်းဆင်ခြင်ပြီးမှ၊အကျွန်ုပ်တို့မသိပါဟုယေရှုအားပြန်ပြောကြ၏။ကိုယ်တော်ကလည်း၊ထိုအတူဤအမှုများကိုအဘယ်အခွင့်နှင့်ငါပြုသည်ကိုငါမပြော။သင်တို့သည်အဘယ်သို့ထင်ကြသနည်း။တစုံတယောက်သောသူ၌သားနှစ်ယောက်ရှိ၏။သားအကြီးဆီသို့သွား၍ငါ့သား၊ယနေ့ငါ့စပျစ်ဥယျာဉ်သို့သွား၍ လှုပ်ဆောင်လော့ဟုဆိုလျှင်၊သားကငါမသွားဘူးဟုပြန်ပြောသော်လည်း၊နောက်မှနောင်တရ၍သွားလေ၏။အဘသည်အခြားသောသားဆီသို့သွား၍ရှေးနီးအတူဆိုလျှင်၊သားကသွားပါမည်အဘသခင်ဟုဆိုသော်လည်းမသွားဘဲနေ၏။ထိုသားနှစ်ယောက်တို့တွင်အဘယ်သူသည်အဘ၏အလိုကိုဆောင်သနည်းဟု မေးတော်မူလျှင်၊သားအကြီးဆောင်ပါသည်ဟုလျှောက်ကြသော်၊ယေရှုကလည်း၊ငါအမှန်ဆိုသည်ကား၊အခွန်ခံတို့နှင့် ပြည်တန်ဆာတို့သည် သင်တို့အရင်ဘုရားသခင်၏နိုင်ငံတော်သို့ဝင်တတ်ကြ၏။အကြောင်းမူကား၊ယောဟန်သည်ဖြောင့်မတ်သောအကျင့်ကိုကျင့်၍သင်တို့ဆီသို့လာသော်လည်းသင်တို့မယုံကြည်ကြ။အခွန်ခံတို့နှင့် ပြည်တန်ဆာတို့မူကားယုံကြည်ကြ၏။ထိုအကြောင်းကိုသင်တို့သည် မြင်သော်လည်းယုံမည်အကြောင်းနောက်တဖန်နောင်တမရကြ။အခြားသော ဥပမာကို နားထောင်ကြလော့ ။အိမ်ရှင်တဦးသည်စပျစ်ဥယျာဉ်ကိုစိုက်ပျိုး၍၊စောင်းရန်းကိုလုပ်ပြီးမှစပျစ်သီးနယ်ရာကျင်းကို တူးလေ၏။မှီခိုရာလင့်စင်ကိုလည်းဆောက်လေ၏။လုပ်ဆောင်သောသူတို့အားဥယျာဉ်ကိုငှါး၍အခြားသောပြည်သို့သွားလေ၏။အသီးသီးသောအချိန်ရောက်သောအခါ၊အသီးကိုခံစေခြင်းငှါငယ်သားတို့ကိုဥယျာဉ်စောင့်တို့ရှိရာသို့စေလွှတ်လေ၏။ထိုသူတို့သည်ငယ်သားများကိုဘမ်းပြီးလျှင်တဦးကိုရိုက်၍တဦးကိုသတ်၍ ။သူ့ကိုခဲနှင့်ပစ်ကြ၏။နောက်တဖန်အရင်ထက်များသောအခြားငယ်သားတို့ကိုစေလွှတ်ပြန်လျှင်၊ဥယျာဉ်စောင့်တို့သည် ရှေ့နည်းအတူ ပြုကြ၏။နောက်ဆုံး၌ဥယျာဉ်ရှင်က၊ထိုသူတို့သည်ငါ့သားကို အားနာကြလိမ့်မည်ဟုဆို၍မိမိသားကိုစေလွှတ်လေ၏။ဥယျာဉ်စောင့်တို့သည် သားကိုမြင်လျှင်၊ဤသူသည်အမွေခံဖြစ်၏။လာကြ။သူ့ကိုသတ်၍သူ၏အမွေဥစ္စာကိုယူကြကုန်အံ့ဟုအချင်းချင်းတိုင်ပင်၍ ဥယျာဉ်ရှင်၏သားကိုဘမ်းယူပြီးမှ၊ဥယျာဉ်ပြင်သို့ထုတ်၍သတ်ပစ်ကြ၏။သို့ဖြစ်လျှင်၊ဥယျာဉ်ရှင်သည်လာသောအခါ၊ဥယျာဉ်စောင့်တို့ကိုအဘယ်သို့ပြုမည်နည်းဟု မေးတော်မူ၏။ပရိသတ်တို့ကလည်း၊ထိုလူဆိုးတို့အားဆိုးသောဖျက်ဆီးခြင်းကို စီရင်ပါလိမ့်မည်။အသီးသီးချိန်တွင်အသီးကိုဆက်အံ့သော အခြားလူတို့အားထိုဥယျာဉ်ကိုငှါးပါလိမ့်မည်ဟုလျှောက်ကြ၏။ လေးဆယ်နှစ်ခြောက်၊ယေရှုကလည်း၊တိုက်ကိုတည်လုပ်သောသူများပယ်ထားသောကျောက်သည်နောက်တဖန်တိုက်ထောင့်အထွဋ်ဖျားသို့ရောက်ပြန်၏။ထိုအမှုသည်ထာဝရဘုရားပြုတော်မူသောအမှုဖြစ်၏။ငါတို့မျက်မှောက်၌လည်းအံ့ဩဘွယ်ဖြစ်၏ဟူသောစကားကို ကျမ်းစာ၌သင်တို့သည်တခါတရံမျှမဘတ်ဘူးသလော။ထိုကြောင့်ငါဆိုသည်ကား၊ဘုရားသခင်၏နိုင်ငံတော်ကိုသင်တို့မှနှုတ်၍၊နိုင်ငံတော်၏အသီးကိုသီးအံ့သော လူမျိုးအားပေးရလတံ့။အကြင်သူသည်ထိုကျောက်အပေါ်သို့ကျ၏။ထိုသူသည်ကျိုးလတံ့။အကြင်သူ၏အပေါ်သို့ထိုကျောက်သည်ကျ၏။ထိုသူသည်ညက်ညက်ကြေလတံ့ဟုမိန့်တော်မူ၏။ထိုဥပမာစကားကိုယဇ်ပုရောဟိတ်အကြီးနှင့်ဖာရိရှဲတို့သည်ကြားရလျှင်၊မိမိတို့ကိုရည်ဆောင်၍ဟောပြောတော်မူသည်ကိုသိကြ၏။ကိုယ်တော်ကိုဘမ်းဆီးခြင်းငှါရှာကြံသော်လည်း၊စုဝေးသော သူများကိုကြောက်ကြ၏။အကြောင်းမူကား ထိုသူတို့သည်ကိုယ်တော်ကိုပရောဖက်ကဲ့သို့ထင်မှတ်ကြ၏။